ဘယတုတ်ဒေသနာတော်မှာတမာတာပုတ္တိကဘေးအမာတာပုတ္တိကဘေးလို့ဘေးကြီးနှမျိုးမရခဲ့တမာတာပုတ္တိကဘေးဆိုတာမိဘနဲ့သာသမီတူတူကဲတင်လို့ရတဲ့ဘေးတဲ့ အဲ့ဒီဘေးတွေမကြမရောက်ရအောင်ဒီဘေးတွေမှကယ်တင်နိုင်တယ်တဲ့အဲ့ဒါသမတာဗုဒ္ဓကဘေးအဲ့ဒီသမတာဗုဒ္ဓကဘေးရဲ့သုံးမျိုးရှိတယ်ထို့အတူပဲအမန္တာဗုဒ္ဓကဘေးဆိုတာလည်းရှိတယ်အမန္တာဗုဒ္ဓကဘေးဆိုတာမိဘနဲ့သားသမီးဘသူကမှဘသူကိုမှ ကယ်တင်လို့မရတဲ့ဘေးမြတ်စွာဘုရားတောင်မြတ်စွာဘုရားရဲ့မိဘမပျက်စီးအောင်မကယ်တင်နိုင်ဘူးယန္နာရှင်မြတ်ကြီးတွေတောင်သူတို့ရဲ့မိဘဆွေမျိုးညတကမပျက်စီးအောင်မသေးကြအောင်မအိုးအောင်မနာအောင်မကယ်တင်နိုင်ဘူးတဲ့ဒါကြောင့်အဲ့ဒါလို့ ဘသူဘသူကမှကဲတင်လို့မရတဲ့ဘေးကလည်းသုံးမျိုးရှိတယ်တဲ့အဲ့ဒါကိုအာမာတာပုတ္တိကဘေးခေါ်တယ်အမိနဲ့သာသားနဲ့အမိအချင်းချင်းကဲတင်လို့ရတဲ့ဘေးကသမာတာပုတ္တိကဘေးအမိကလည်းသားကဲလို့မရသားကလည်းအမိကဲလို့မရဘသူကမှဘသူကိုမှကဲလို့မရနိုင်တဲ့ဘေးကသုံးမျိုးရှိတယ်တဲ့ သမာတာဗုဒ္ဓိကဘေးအမိနဲ့သာအချင်းချင်းကယ်တင်လို့ရတဲ့ဘေးသုံးမျိုးဆိုတာတခြားမဟုတ်ဘူးတဲ့မီးဘေးရေဘေးသခိုးဓမြသဘုံဘေးအဲ့ဒီဘေးသုံးမျိုးကတော့အမိကလည်းသားကိုကယ်တင်နိုင်ရဲ့ကာကွယ်နိုင်တဲ့သားကလည်းအမိကိုကယ်တင်နိုင်တဲ့ကာကွယ်နိုင်တဲ့လူရင်းကတော့တဦးတဦး ကယ်တင်နိုင်ကာကွယ်နိုင်တဲ့ဘေးကြီးမျိုးတဲ့မိလောင်တယ်ဆိုလို့ရှိရင်မိတွေကလွတ်အောင်ပြေးပြေးလို့ရတယ်မလောင်တော့ဘူးရေကြီးတယ်ဆိုလို့ရှိရင်လည်းပဲရေမကြီးတဲ့ကုန်းမြင့်အရာကိုသွားနေဒီဘေးမရောက်တော့ဘူးတခိုးဓမြတဘုံဘေးဆိုတာကလည်းပဲ ဒီဘေးတွေရောက်တယ်ဆိုအဲ့ဒီဘေးတွေမရောက်တဲ့အစိုးရအာဏာစက်ပြန့်နှံ့တဲ့နေရာသွားနေလိုက်အဲ့ဒီဘေးမရောက်တော့ဘူးအဲ့ဒါလို့တူးနဲ့တူးကဲတင်လို့ရတဲ့ဘေးတွေတဲ့မီးဘေးရေဘေးသဘုံဘေးအဲ့ဒါတွေကိုသမာတာဗုဒ္ဓကဘေးလို့ခေါ်တယ်ဘသူဘသူမှကဲတင်လို့မရတဲ့ဘေးကတော့အမာတာဗုဒ္ဓကဘေးတဲ့ အဲ့ဒီဘေးကတော့အိုဘေးနာဘေးသေဘေးဘသူဖြစ်ဖြစ်တတ္တဝါလူရဲလို့ဖြစ်လာမွေးဖွားလာပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းအိုတော့တာပဲမအိုအောင်လုပ်လို့မရဘူးမအိုအောင်လုပ်လို့ရကြပါမလားရတယ်ဆိုလို့ရှိရင်အကုန်လုံးအပြိုလေးတွေဖြစ်နေမှာပေါ့မဟုတ်လား အကုန်လုံးပြိုကျင်ကြတာမဟုတ်လားအမျိုးသားကလည်းပြိုကျင်တာပဲအမျိုးသမီးကလည်းပြိုကျင်တာပဲဘယ်သူမှမအိုကျင်ဘူးမိုးအောင်လုပ်လို့ရလားဒါပေမဲ့တချို့ကြိုးစားတာမရှိဘူးလားမအိုအောင်ဘယ်လိုကြိုးစားဖြူနေတဲ့သပင်မဲအောင်ဆေးမဲတုတ်တယ်မလားမဟုတ်လားအဲ့တော့ပြိုရောလား အဲ့ဒီစေမေကဘယ်လောက်ကြာခံတော့အလွန်ဆုံးတစ်လပဲကြာခံတယ်တော်ကြာကြာပြန်ဖြူတာပဲတခါမြတ်တခါတခါမြတ်တချို့မြတ်မျက်လက်ပြသလိုပဲအခုလာပြီဆိုသပင်နေမဲလို့မလီနုပြိုနေတာနောက်နှစ်ရက်သုံးရက်လောက်လာတဲ့အခါကျတော့အိုးသွားပြီဖြူကုန်ဆိုးထားတဲ့ဆေးတွေကပြက်ကုန်တာ哦တခါတချို့လှုပ်သေးတယ်မဟုတ်အောင် kidney plastic surgery တဲ့တွန့်နေတဲ့အရေးတွေကိုမတွန့်အောင်နဖူးပဲဆွဲဘေးပဲဆွဲဆွဲပြီးတော့အဲ့ဒီမှမှ plastic နဲ့အကုန်အုပ်ထားလိုက်တယ်အသားသေးသွားတဲ့အခါကျတော့မတွန့်တော့ခုနတွန့်တာတွေပျောက်သွားအဲ့တော့တွန့်တာတွေတော့ပျောက်ပါရဲ့မျက်နှာကဘာဖြစ်နေတော့ ကြောက်ရုပ်ပလတ်စတစ်ရုပ်ဖြစ်မနေဘူးလားပြောင်းထင်းထင်းနဲ့ဟုတ်ကဲ့လားအဲ့တော့လှုပ်လို့ရသလားမရပါဘူးမရပါဘူးဘယ်လိုမှမရဘူးတဘာဝကိုသူ့တဘာဝကဖြစ်လာပြီဆိုတဖြည်းဖြည်းတဖြည်းဖြည်းရင့်ရောအိုမင်းရနောက်ဆုံးကြပြည့်ရဒါသူ့တဘာဝပဲတဘာဝပြန်လှန်တော်လှန်လို့မရဘူး ဒါကြောင့်အိုခြင်းဆိုတာမအိုပါလို့တောင်းတာဆိုရကိုမရပြီသရဓမ္မမာစီတိအလဗနိယံဌာနသမဏေနဝဗျမဏေနဝဒေဝေနဝမာရေနဝကေနစီဝလောကသမိတ်သရဓမ္မအိုရတဲ့သဘောကိုမာစီတိမအိုပါမအိုပါစေနဲ့ဟူ၍ သမဏေနဝါယဟန်သည်တော်၎င်းဗျမဏေနဝါပုံနာသည်တော်၎င်းမာရိနဝါမာနသည်တော်၎င်းဗျာမုဏဝါဗျမာသည်တော်၎င်းလောကသမိန်လောက၌ကေနစီတစုံတယောက်ကမျှအလဗနိယံဌာနံတောင်းတလို့မရဘူးတဲ့။ပါတယ်တော့။ဟိုရာကိုမောဩပါစေနဲ့လို့ယဟန်ကလည်းတောင်းတလို့မရဘူး။ ပုံနာကလည်းတောင်းတလို့မရဘူးမာနကလည်းတောင်းတလို့မရဘူးဗြမာကလည်းတောင်းတလို့မရဘူးနတ်တစုံတယောက်ကလည်းတောင်းတလို့မရဘူးလောကမှာရှိသမျှတ attva တွေကဘယ်သူကမှမဟုတ်မဟုတ်ပါစေနဲ့လို့တောင်းတာမရဘူး။အိုရင်းဆိုတာမအိုပါလို့တောင်းတာဆိုရကိုမရပြီ ဇရာဓမ္မမာဗျာတိအဗျာတိဓမ္မမာဗျာတိတိအလပနိယဌာနသမဏေနဝါဒေဝေနဝါမာရေနဝါကေနစီဝါလောကသမေနာပြတတ်တဲ့သဘောယောဂဝေဒနာဆွဲကပ်တဲ့သဘောကိုလည်းပဲမနာမဖျားပါစေနဲ့ယောဂဝေဒနာမဆွဲကပ်ပါစေနဲ့လို့ဘယ်သူမှတောင်းတလို့မရဘူးတဲ့။ယဟန်ဘုံတော်လည်းတောင်းတလို့မရဘူး၊နတ်ပြမလည်းတောင်းတလို့မရဘူး။ လောကမှာဘယ်သူမှတောင်းတလို့မရဘူးအဲ့ဒါလို့သာတောင်းတလို့ရနေမယ်ဆိုလို့ရှိရင်နေမကောင်းထိုင်မသာဖြစ်တဲ့လူနာဆိုတာရှိပါဦးမလားမရှိနိုင်တော့ဘူးဆေးရုံတွေဘာဖြစ်မလဲပိတ်ပဲမဟုတ်လားဆေးရုံတွေပိတ်ဒေါက်တာတွေလဲတဲ့ဆင်းမဟုတ်လားဘာလို့လဲတဲ့ဆင်းရဟော အဲစိတ်ကူးစရာမရှိလို့လူနာမရှိလို့မလို့လဲတဲ့စင်လဲထွန်းဒါပဲရှိတယ်အဲ့လိုလောက်မှာတဲ့ဒါဖြင့်ရသလားဆိုတော့မရဘူးဘာကြောင့်လဲသူ့သဘောကိုကနာတတ်တဲ့သဘောရှိတယ်တဲ့ယောဂဝေဒနာခံစားတတ်တဲ့သဘောရှိတယ်။ဘာကြောင့်နာတတ်တဲ့သဘောယောဂဝေဒနာခံစားတဲ့သဘောရှိတယ်လဲဆိုတော့ယုံနာနှစ်ခုပေါင်းစုထားလို့မဟုတ်ဘူးလား ယုံနာနှစ်ခုပေါင်းစုမှထားပြီဆိုလို့ရှိရင်တော့ယုံနာတဲ့သဘောနာနာတဲ့သဘောဒါကဘယ်တော့မှမလွတ်ဘူးယုံနာတယ်ဆိုတာယောဂဝေဒနာခံစားရတာပေါ့နာနာတယ်ဆိုတာစိတ်မချမ်းသာတာပေါ့အဲ့ဒါတောင်းတလို့မရဘူးတဲ့ဗျာဒိဓမ္မမာဗျာဒိဤတိအလဗနိယံဌာနံသဗ္ဗနိနဝဒေဝေနဝမာရိနဝ ဗျာမုနာဝကေနစီဝလောကသမေနာခြင်းဆိုတာမနာပါလို့တောင်းတာဆိုရကိုမရပြီနောက်မရဏဓမ္မမာမီယတိအလဗနိယံဌာနာသမနေနဝဗျမနေနဝဒေဝေနဝမာရေနဝဗျာမုနာဝကေနစီဝလောကသမေမရဏဓမ္မသေတတ်တဲ့သဘောကိုမာမီယတိ မသေးပါစေနဲ့လို့သမဏေနဝါဗျမဏေနဝါဒေဝေနဝါမာရိနဝါဗျမုဏဝါကိနစီဝါလောကသမိလောကမှာလူနာပြမတတ္တဝါဘယ်တယောက်ကမြတောင်းတလို့မရဘူးတဲ့သေတတ်တဲ့သဘောရှိတဲ့အရာဟာသေတာပဲတဲ့ဟုတ်ဘူးလားဘာလို့သေတော့သေတတ်တဲ့သဘောမဟုတ်ပေါ့ ဘာကြောင့်သေတတ်တဲ့သဘောရှိသလဲဆိုတော့သေတယ်ဆိုတာပျက်စီးတာပဲမဟုတ်လားအဲ့ဒီပြက်တာဟာဘာကြောင့်ပြက်တာတော့ဖြစ်လို့ပြက်တာပေါ့မဟုတ်လားမဖြစ်တဲ့အရာပြက်ပါမလားပြက်ဘူးဖြစ်တဲ့အရာပြက်တာပဲအဖြစ်ရင်တော့ပြက်ပြီဆိုတာသိကြပြီဖြစ်တာရဲ့နောက်ကအမြဲတမ်းကပ်ပါလာနေတဲ့အရာဟာပါလဲ ပြက်တာပဲဒါကြောင့်မြတ်စွာဘုရားကဇာတာဇာတာမရန္တိတဧဝံဓမ္မာဟိပါဏိနောဣဒလောဤလောက၌ဇာတာဇာတာမွေးဖွားတိုင်းမွေးဖွားတိုင်းသောပုဂ္ဂိုလ်တို့သည်မရန္တိသေးကြရကုန်၏ပါဏိနောတတ္တဝါတို့သည်ဧဝံဓမ္မာဟိဧဝံဓမ္မာဧဝမွေးဖွားပြီးလျှင်သေတတ်သောဤသဘောသာလည်းရှိကုန်၏ပါတယ်တော့ အေးအဲ့ဒါဘလို့သေတော့မွေးဖွားလို့သေတာပေါ့မဟုတ်လားမွေးလို့တော့မွေးမလာတဲ့လူသေမလားမသေဘူးမွေးလာတဲ့လူမှမလွဲတမ်းတွေ့ရမယ့်ဟာကဘာလဲသေတာပဲဓာတုဓမ္မတာပဲသူ့တဘာဝပဲဒါကြောင့်မလို့အဲ့ဒီတဘာဝကိုလည်းသေရတဲ့သဘောကိုမသေးပါစေနဲ့လို့တောင်းတာလို့ဘလို့မှမရဘူး မရဏဓမ္မမာယိမိယတိအလဗနိယံဌာနာသမနေနဝဗျမနေနဝဒေဝေနဝမာရိနဝကေနစီဝလောကသမိသေခြင်းဆိုတာမသေးပါလို့တောင်းတာဆိုရကိုမရပြီထို့အတူပဲခိယနာဓမ္မမာခိတိအလဗနိယံဌာနာသမနေနဝဗျမနေနဝဒေဝေနဝမာရိနဝ ယမုနာဝကိနာစီဝလောကသမိတ်ကုံတတ်တဲ့သဘောရှိတဲ့အရာကိုမကုံပါစေနဲ့လို့ဆုတောင်းတော်လည်းပဲမရဘူးကုံနာဘာကြောင့်ကုံတော့ဟောရှိလို့ကုံတာပေါ့မဟုတ်လားကဲမရှိတဲ့လူကုံမလားမကုံဘူးမရှိတဲ့လူမကုံသရောင်းစားမှာတီဗီများပြက်မလား ကားရောပြက်မလားဘာဖြစ်လို့မရှိလို့ပေါ့မရှိရင်မကုန်ဘူးရှိရင်ကုန်တာပဲအဲ့တော့ဘာကြောင့်ကုန်တယ်လဲရှိလို့ကုန်တယ်မကုန်စေခြင်းရင်မရှိအောင်နေမဟုတ်ဘူးလားရှိရင်တော့ကုန်မှာပဲကုန်တတ်တဲ့သဘောရှိတဲ့အရာကိုမကုန်ပါစေနဲ့လို့ဆုတောင်းလို့လည်းမရဘူးထို့အတူ နတနာတမမာနတိတိအလဗနိယံဌာနပြက်တတ်တဲ့သဘောကိုလည်းမပြက်ပါစေနဲ့လို့တောင်းတာလို့မရဘူးပြက်တတ်တဲ့သဘောဘာကြောင့်ပြက်သွားတာတော့ဖြစ်လို့ပြက်တာပေါ့မဖြစ်ရင်မပြက်ပါဘူးမပြက်စေခြင်းဖြစ်ကို မဖြစ်နဲ့ဟုတ်ကလားဖြစ်တာလာလို့ရှိရင်တော့ပြက်မှာတော့သိကြတယ်မြေကြီးလက်ခံမလွဲပဲ ကုံချင်းဆိုတာမကုံမာလို့တောင်းတာဆိုရကိုမရပြီပြက်ချင်းဆိုတာမပြက်ပါလို့တောင်းတာဆိုရကိုမရပြီအိုနာသေးချင်းကုံပြက်ချင်းနဲ့ပက်ပင်းမဆုံမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘယ်လိုလူမြတ်ဗြမာနတ်မြတ်မတတ်စွမ်းပိုင်မရနိုင်လက်မှိုင်ချရသည်တဲ့ဒီသဘော၅မျိုး မဖြစ်ပါစေနဲ့လို့ဘယ်သူပဲတောင်းတာတောင်းတာဘလို့ဖရာရဟနာပဲတောင်းတာတောင်းတာတောင်းတာလို့မရဘူးဖရာလည်းတောင်းတာလို့မရဘူးရဟနာလည်းတောင်းတာလို့မရဘူးရှင်ပိစိကဗုဒ္ဓလည်းတောင်းတာလို့မရဘူးတာမန်ယဟနာလည်းတာမန်ယဟန်တော်လည်းတောင်းတာလို့မရဘူးလူလည်းတောင်းတာလို့မရဘူးနတ်မြမဘယ်သူမှဒီငါးမျိုးမဖြစ်ပါစေနဲ့လို့တောင်းတာလို့မရဘာကြောင့်လဲသူဖြစ်ရမယ်သဘာဝမို့ ဟုတ်ကဲ့လားဆိုဥခြင်းဆိုတာမအိုပါလို့တောင်းတဆိုရကိုမရပြီဥခြင်းဆိုတာမအိုပါလို့တောင်းတဆိုရကိုမရပြီ so ဆိုရကိုမရပြီနာခြင်းဆိုတာမနာပါလို့တောင်းတဆိုရကိုမရပြီဆို ဆိုတာမသေးပါလို့တောင်းတဆိုရကိုမရပြီ စေနဲ့လို့ဘသူကကယ်လို့ရသလဲမနာပါစေနဲ့လို့ဘသူကကယ်လို့ရသလဲမသေးပါစေနဲ့လို့ဘသူကကယ်လို့ရသလဲအဲ့တော့အဲ့ဒီအိုဘေးနာဘေးသေဘေးဆိုတဲ့တုံမျိုးဟာတူနဲ့တူကဲတင်လို့စောင့်ရှောက်လို့ကာကွယ်လို့ရတဲ့ဘေးတွေလားကဲတင်စောင့်ရှောက်ကာကွယ်လို့မရတဲ့ဘေးတွေလား အဲ့ဒါကြောင့်သူတို့ကိုအမာတာပုတ်တိကပေးတဲ့။ဘာပေးတဲ့တော့ဟုတ်ကဲ့လား။တမာတာပုတ်တိကပေးတူတူကဲတင်လို့ရတဲ့ဘေးကြီးသုံးမျိုးကတော့ဘယ်ဟာတွေလဲ။မိဘေးရေဘေးတခုရမြတပုံဘေးဟုတ်ကဲ့လား။အဲ့ဒါကိုတော့ဘာခေါ်သလဲ။တာမာတာဗုဒ္ဓိကပေတဲ့ ဒုဒုကဲတင်လို့စောင့်ရှောက်ကာကွယ်လို့မရတဲ့ဘေးကတော့အာမန္တဗုဒ္ဓကဘေးဘယ်ဘေးတွေလဲအိုဘေးနာဘေးသိဘေးဟုတ်ကဲ့လားအဲ့ဒီသုံးမျိုးပေါ်မှာမြတ်စွာဘုရားကထပ်ပြီးနောက်နှစ်မျိုးထပ်ထပ်ပြီးတော့ဟောတာဂုံညင်းဆိုတာမကုံမာလို့ တောင်းတဆိုရကိုမရပြီဆို ခြင်းဆိုတာမပြက်ပါလို့တောင်းတဆိုရကိုမရပြီ ဆုံးမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘယ်လိုလူမြမြမာနမြမတဆွမ်းပိုင်မရနိုင် လက်မှိုင်းချရသည်အိုနာသေးခြင်းကုံပြည့်ခြင်းနှင့်ပပင်မဆုံးမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲ ဘယ်လိုလူမြမြမာနမြမတဆွမ်းပိုင်မရနိုင်လက်မှန်ချရသည်ဩနာတိခြင်းကုံပြည့်ခြင်းနှင့်ပပင်းမဆုံး မတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘယ်လိုလူမြတ်ဇမာနမြတ်မတွတ်မတဆွမ်းပိုင်မရနိုင်လက်မှိုင်ချရသည်ဆို ဒေသနာတော်မှာတော့အလပနိယဌာနသုတ်ဒေသနာလို့မြတ်စွာဘုရားမိန့်ကြားဒီတော့မိဘေးရေဘေးတခိုးရမြတပုံဘေးဆိုတဲ့သာမတပုတ္တိကဘေးတွေ့တော့တွေ့နိုင်ကြတာကြီးပဲသို့တော်လည်းပဲမတွေ့အောင်ရှောင်လို့တွေ့ပြန်ရင်လည်းကဲတင်လို့ရနိုင်တယ်တဲ့။အိုဘေးနာဘေးသေဘေးက မွေးဖွားလာပြီဆိုလို့ရှိရင်တော့မုတ်ချတွေ့ရမှာပဲမတွေ့အောင်ရှောင်လို့လည်းမရဘူးဒီဘေးတွေမဖြစ်အောင်ကယ်တင်လို့လည်းမရဘူးဒါကြောင့်အမတဗုဒ္ဓကဘေးသို့တော်လည်းမြတ်စွာဘုရားကဒီဘေးတွေနဲ့မတွေ့တဲ့နီလန်းဒီဘေးတွေငြိမ့်တဲ့နီလန်းကိုတော့မြတ်စွာဘုရားကဟောကြားညွန်ပြဆိုဆုံးမခဲ့တယ် သာမန္တဗုဒ္ဓိကဘေးတွေနဲ့ရော အမန္တဗုဒ္ဓိကဘေးတွေနဲ့ရောမတွေးနိုင်တဲ့နီလာဒီဘေးတွေမှလွတ်မြောက်တဲ့နီလာဒီဘေးတွေငြိမ့်တဲ့နီလာဒီလန်းဒီနီလာကိုတော့မြတ်စွာဘုရားမိတ်ကြခဲ့တယ်အဋ္ဌိဘိက္ခဝေမကောအဋ္ဌိဘိက္ခဝေပฏิပဒါတိဏံ မာတာပုဒ္ဓိကနံဘယာနံဒိဏံအမာတာပုဒ္ဓိကနံဘယာနံပဟာနာယဘိက္ခဝေခြေသားခြေသမီးတို့ဒိဏံတမာတာပုဒ္ဓိကနံဘယာနံတူတူကတင်လို့ရတဲ့ဘေးသုံးမျိုးတို့ကို၎င်းဒိဏံအမာတာပုဒ္ဓိကနံဘယာနံတူတူကတင်လို့မရတဲ့ဘေးသုံးမျိုးတို့ကို၎င်း ပဟာနာယပယ်ဖို့ရာမေဂောလန်သည်အထိရှိ၏ပฏิပဒါအကျင့်သည်အထိရှိ၏အဲ့ဒီဘေးတွေလွတ်ဖို့ကင်းဖို့ငြိမ်းဖို့နိလန်းမရှိ မဟုတ်ပါဘူးတဲ့နိလန်းကတော့ရှိပါတယ်တဲ့မြတ်စွာဘုရားအဲ့ဒီနိလန်းမြတ်စွာဘုရားတပါးပဲသိတာပဲဘယ်သူမှမသိဘူးသိပ္ပံပညာရှင်လည်းမသိဘူးဆရာဝန်လည်းမသိဘူး philosopher ခေါ်တဲ့တွေးခေါ်မြင်မြင်ရေးပညာရှင်တွေလည်းမသိဘူးဒီဘေးကြီးတွေကလွတ်မြောက်ကြောင်းအကျင့်ဒီဘေးကြီးတွေကင်းကြောင်းအကျင့်ဒီဘေးကြီးတွေငြိမ်းကြောင်းအကျင့်အဲ့ဒီကျင့်ကတော့မြတ်စွာဘုရားမှာပဲသိတယ်တဲ့အဲ့ဒီအကျင့်ကဘာလဲဆိုတော့အရိယောအထင်ကြီးကောမေကောတဲ့အရိယောဖြူစင်မြင့်မြတ်သောအထင်ကြီးကော အင်္ဂါ၈ပါးနဲ့ပြည့်စုံသောမကောအကျင့်လမ်းပေတီတဲ့ဒီလမ်းဟာဖြင့်ခုနဘေးကြီး၃မျိုးကဘေးကြီး၆မျိုးကလွတ်တဲ့လမ်းပဲတဲ့ဒီအကျင့်လမ်းကိုကျင့်ပြီဆိုလို့ချင်းတော့လွတ်မှသေးကြတယ်တဲ့တနေ့မဟုတ်တနေ့အကျင့်ပြည့်စုံတဲ့အချိန်မှာဒီဘေးကလွတ်မှာပဲမပြည့်စုံသေးရင်တော့လည်းမလွတ်သေးဘူး ဘယ်အကျင့်လန်းလဲဆိုတော့မဂ္ဂင်၈ပါးအကျင့်တရားဟုတ်ကဲ့လားဘယ်အကျင့်တရားလဲဘာကလွတ်ကြောင်းအကျင့်လဲပါတဲ့ကဲတင်လို့ရတဲ့ဘေး၃မျိုးကဲတင်လို့မရတဲ့ဘေး၃မျိုးအဲ့ဒီ ဘေးကြီးတွေကလွတ်စေနိုင်တဲ့အကျင့်လားဟုတ်ကဲ့လားဘယ်အကျင့်တော့ကျင့်မှုမခက်ပေဘူးလားမဂ္ဂင်၈တန်အကျင့်မှန်တဲ့မဂ္ဂင်၈ပါးအကျင့်တရားတဲ့ကျင့်မှုမခက်ပေဘူးလားအဲ့တော့လက်လှမ်းမမီတဲ့အကျင့်ဖြစ်မနေဘူးလား ဒီလိုဆိုရင်လက်လန်းမမီတဲ့အကျင့်တော်မြတ်စွာဘုရားကဟောခဲ့ဖို့မကောင်းပါဘူးနော်လက်လန်းမီတဲ့အကျင့်ပဲဟောဖို့ကောင်းအဖေကလည်းဒီဘေးတွေကိုကြောက်ပြီးတော့အကျင့်လမ်းမှန်လိုက်ရှာပြီးကျင့်တာမဟုတ်လားပထမအိုတဲ့လူတွေ့တယ်ဒုတိယနာတဲ့လူတွေ့တယ်တတိယသေတဲ့လူတွေ့တယ် စတုထကြတော့ဘာဆင်းရဲဒုက္ခမှမရှိဘဲနဲ့ငြိမ်အေးငြိမ်သက်နေတဲ့ယဟန်ကိုတွေ့တယ်အဲဒီငြိမ်အေးငြိမ်သက်တဲ့ဒီယဟန်ဟာဖြင့်ခါစောစောကတွေ့ကြတဲ့ဘေးကြီးသုံးပါးကလွတ်နေတဲ့ယဟန်ဖြစ်မှာပဲလို့သဘောပေါက်တော့ဒီယဟန်လို့ဖြစ်အောင်ကြည့်ရင်ဖြင့်ငါလည်းပဲဥပေနာဝေသေဘေးတွေကလွတ်မှာပဲလို့ သဘောပေါက်ပြီးတောထွက်ပြီးဥရဝေလာတောမှာ6နှစ်ကျင့်သုံးတယ်မဟုတ်လားဒါပေမဲ့ခရီးမရောက်ဘူးဘာကြောင့်လဲဆိုတော့အကျင့်ကမှားနေလို့ဒုက္ခရစရိယာဆိုတာနောက်6လ6နှစ်ကျင့်ပြီးလို့မှန်မှန်သိလို့အကျင့်မှန်ပြင်လိုက်တဲ့အခါကျတော့မှလမ်းတဲ့သွားပြီးတော့ဆင်းရဲငြိမ့်သွားတာ ပြင်လိုက်တော့ပြင်လိုက်တဲ့အကျင့်မှန်ကဘာလဲဆိုမဂ္ဂင်ရှိတာအကျင့်မှန်ပဲအဲ့ဒီအကျင့်မှန်ကျင့်မှပဲလောဘဒေါသမောဟကိလေသာတွေငြိမ်းပြီးတော့တပ္ပိညတရွှေဉဏ်တော်ရဖျားဖြစ်သွားတယ်ဒီလိုမဟုတ်လားအဲ့တော့မြတ်စွာဘုရားကိုယ်တိုင်လည်းပဲဒီဘေးကြီးတွေကဒီဘေးကြီးတွေကြောက်လို့လွတ်ချင်တာနဲ့ပဲအကျင့်မှန်ရှာရကနောက်ဆုံးမှာအကျင့်မှန်တွေ့ပြီးတော့ ဒီဘေးတွေကလွတ်သွားတာအဲ့ဒီအကျင့်မှန်ကဘယ်ဟာလဲဆိုတော့မဂ်ခင်၈ပါးအကျင့်တရားပဲအဲ့ဒီအကျင့်တရားဟာတတ္တဝါတွေလက်လှမ်းမမီတဲ့အကျင့်တရားလားလို့ဆိုတော့နားမလဲရင်လက်လှမ်းမမီဘူးလို့ထင်ရတယ်နားလဲလို့ရှိရင်တတ္တဝါတိုင်းလက်လှမ်းမီတဲ့ရနိုင်ယူနိုင်ကျင့်နိုင်တဲ့အကျင့်ပဲ အခုယောဂီတို့ကျင့်နေတဲ့ဖောင်းနဲ့ပိန်နဲ့လို့ရှုတာကြွတာလှမ်းတာခြားတာရှုတာကိုယ်ရာဆန္ဒရှုတာစားတာစားတယ်စားတယ်ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်ချိုးတယ်ခြင်းတယ်စသည်ရှုတာအဲ့ဒါဟာမဂ္ဂင်၈တန်အကျင့်မှမယ်အဲ့ဒါဟာမဂ္ဂင်၈ပါးအကျင့်တရားပဲအဲ့ဒီရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာမဂ္ဂင်9ပါးသို့မဟုတ်၈ပါးပါဝင်နေတယ်ဒီအကျင့်ကိုဝိရိယ တန်တန်နဲ့မှန်မှန်ကြီးကျင့်သွားပြီဆိုလို့ရှိရင်တော့တစ်ချိန်ချိန်မှာဒီဘေးကြီးတွေကမုတ်ချလွတ်သွားမှာပဲအဲ့ဒီဘေးတွေကိုပဲတန္တရာဝဆင်းရဲဘေးလို့ခေါ်တာမဟုတ်လားဟုတ်သလားတန္တရာဆိုတာရုပ်ဒိဏနေထက်ခါထက်ခါဖြစ်နေတာကိုတန္တရာလို့ခေါ်တယ်အရက်ပြောနေဆိုလို့ရှိရင်ဘဝတွေထက်ခါထက်ခါဖြစ်နေတာကို သန္တရာခေါ်တယ်ဟုတ်တယ်မလားဝတ်ဆိုတာလည်းပဲအဲ့ဒါပဲဝတ်နဲ့သန္တရာအဓိပ္ပာယ်အတူတူပဲဝတ္တဆိုတာလဲနေတာလဲနေတယ်ဆိုတာအခုနတ်ဖြစ်လိုက်အခုမြမဖြစ်လိုက်အခုလူဖြစ်လိုက်အခုတရိษံဖြစ်လိုက်အခုဘယ်ဘုံသားဖြစ်လိုက်အခုတခါပြန်ပြီးလူဖြစ်လိုက်အခုတခါပြန်ပြီးနတ်ဖြစ်လိုက်မြမဖြစ်လိုက်နဲ့လဲပတ်ပြီးဖြစ်နေတာကိုဝတ်လို့ခေါ်တယ် အဲ့လိုလဲပတ်ဖြစ်နေတာဟာယုံနာမှတပါတခြားဖြစ်တာရှိသလားမရှိဘူးယုံနဲ့နာမယ်ပူပေါင်းပြီးထပ်ခါထပ်ခါဖြစ်နေတာပဲအဲဒါကြောင့်ယုတ်တင်နံနေထပ်ထပ်ဖြစ်တာကိုသန္တရာလို့ခေါ်တယ်ယုတ်တင်နံနေထပ်ထပ်ဖြစ်တာကိုဝတ်လို့ခေါ်တယ်ဒါတော့ဒီယုတ်နံဖြစ်လာပြီဆိုရဲကဖြစ်ဆိုရဲကသူနောက်ကအိုရာပြက်တာပါမလာဘူးလားပါလာတာပဲဖြစ်လာရင်အိုမှုကလွတ်ပါမလား နာမှုပြက်မှုကရောလွတ်ပါမလားလွတ်တော့ဘူးအဲ့တော့ဒီဩနာသေးဘေးဆိုတာဖြစ်လို့ပဲသူတို့ဖြစ်ပေါ်လာတာပဲမဖြစ်ဘူးဆိုရင်မဖြစ်ပေါ်တော့ဘူးဒီတော့အဲ့ဒီဘေးတွေလွတ်ကြောင်းမဖြစ်တဲ့သဘောစီကိုရောက်စေတဲ့အကျင့်လန်းကတော့မဂ္ဂင်၈ပါးအကျင့်တရားပဲဒါကြောင့်ယောဂီဝတ်ပြီးတော့တရားကျင့်တယ် သီလရှင်ဟုတ်ပြီးတရားကျင့်တယ်ဒုံလောဘယဟန်ခံပြီးတရားကျင့်တယ်ဆိုတာအဲ့ဒီမဂ္ဂင်ရှိတာအကျင့်မှန်ကျင့်တာပဲကိုကကဝင်ရောက်တာလာတဲ့ရိတ်တာလာရောက်လာတဲ့ငါတရားမှတ်ဖို့ဆိုတဲ့စိတ်ကလေးပဲရှိတယ်တခြားဟာနားမလဲဘူးအဲတချို့တော့နားလဲတာရှိတယ်တရားမှတ်ရင်ဖြင့်ငါစိတ်ဆင်းရဲတွေပျောက်မှာပဲစိုးရိမ်နေတာတွေပျောက်မှာပဲပူဆွေးနေတာတွေပျောက်မှာပဲဒါလောက်တော့ရှိတယ်ဒီတဲ့ပိုးပြီးတော့ ရည်ရွယ်ချက်ကမသိဘူးရည်ရွယ်ချက်ကအခုဘေးကြီးသုံးပါလွတ်ဖို့ကျင့်တာအိုဘေးမှလွတ်ဖို့နာဘေးမှလွတ်ဖို့သေဘေးမှလွတ်ဖို့အဆုံးစွန်သောရည်ရွယ်ချက်ကဒါပဲမဟုတ်ဘူးလားဘသူအိုခြင်းသလဲအိုခြင်းမှုဘသူနာခြင်းသလဲဘသူမှမနာခြင်းမှုဘသူသေးခြင်းသလဲမသေးခြင်းမှုဒါပဲလို့ မိုးမနာမသိပဲနေလားမနေဘူးသို့တော်လည်းမိုးမနာမသိတဲ့တဘာဝရပြီးတော့ချမ်းသာအောင်လုပ်တဲ့နိလန်ကတော့ဒီနိလန်ရှိတယ်တဲ့မြတ်စွာဘုရားကဘယ်နိလန်နော်အကျင့်မှာတဲ့တဲ့ပြောရင်ယောဂီတို့ရှုနေတဲ့ရှုမှတ်မှုတရားပဲဟုတ်ကလားအဲ့ရှုမှတ်မှုတရားဟာမဂ္ဂင်၈တန်အကျင့်မှန်ပဲအဲ့ဒီထဲမှာမဂ္ဂင်၈ပါးပါတယ် တမ္မာဝါယမမှန်စွာအထုံမှုတမ္မာကမ္မတမ္မာတမ္မာတတိမှန်စွာတတိကရှုမှတ်မှုတမ္မာတမာတိမှန်စွာစုစိုက်တည်ငြိမ်မှုတမ္မာသင်္ကပ္ပမှန်စွာကြံစည်မှုတမ္မာဒိဋ္ဌိအမှန်တိုင်းသိမြင်မှုတမ္မာဝါစာမှန်သောစကားပြောဆိုမှုတမ္မာကမ္မန္တမှန်သောအလုပ်လုပ်မှုတမ္မာအာဇီဝမှန်သောအတမွေဟောညောင်းပြုလုပ်မှုဒါတွေဟာအဲ့ဒီထဲမှာရှုမှတ်တဲ့ထဲမှာအကုန်ပါတယ်ဒါကြောင့်ဒါဟာမဂ္ဂင်၈တန်ကျင့်ပါမယ်ဒါကြောင့်ဒီကနေ့ မဝိလာတီတို့လိုသီလရှင်ဝတ်လာတာရည်ရွယ်ချက်ကအဲ့ဒီဘေးကြီး၃မျိုးမကယ်နိုင်တဲ့ဘေးကြီး၃မျိုးကလွတ်ဖို့ရာအတွက်မဲခင်စစ်တမ်းအကျင့်မှန်ကျင့်မှု ရောက်လာတာအခုဒီကဒုံလဘယဟန်တော်တွေဒုံလဘယဟန်ခံပြီးကျင့်တယ်ဆိုတာလည်းပဲဒီဘေးကြီး၃မျိုးကလွတ်ဖို့အတွက်ရည်ရွယ်ပြီးတော့ဒီအကျင့်ကျင့်မှုဝတ်လာတာမဟုတ်ဘူးလား အဲ့တော့ကိုကိုကိုရည်ရွယ်ချက်ကိုကိုသိရလားပြောလိုက်တော့သိပြီမဟုတ်လားအဲပြောလိုက်တော့သိပြီအဲ့တော့အဲ့ဒီရည်ရွယ်ချက်သိအောင်ဆိုလို့ရှိရင်မကျင်မဲနဲ့သိမလားမကျင်မဲနဲ့လွတ်မလားမလွတ်ဘူးဘာလို့မှပဲလွတ်မလဲကျင့်မှပဲလွတ်မှာပဲနိမန်လမ်းမှဆရာသမားညွှန်ကြား ပြသထားတဲ့အတိုင်းစနစ်တကျကြိုးကြိုးစားစား ကျင့်မှပဲတဖြည်းဖြည်းလွန်ငိမ့်တဲ့စီကိုရောက်ရောက်ရောက်ရောက်ရွေ့ရွေ့သွားပြီးတော့နောက်ဆုံးသာလွန်ငိမ့်တဲ့အခြေအနေရောက်မှာဆိုမိဘေးရေဘေးသဘုံဘေးနဲ့အိုဘေးနာသေးလွတ်လွတ်လေးလင်းမြတ်ကျင်စဉ်က ခင်၈ပါးအစဉ်ပွားဟုဖယားမြတ်စွာမိန်တည်းမိဝေရေဝေသဘုံဘေးနှင့်အိုဘေးနာတိလွတ်လိုလေလင်းမြတ်ကျင်စဉ်က မဂင်၈ပါးအစဉ်ပွားဟုဘုရားမြတ်စွာမိန်တည်းမိဘေးရေဘေးသဘုံဘေးနှင့်ဥဘေးနာသေးလွတ်လွတ်လေလျင်မြတ်ကျင်စဉ်ငါ မဲခင်ရှိပါအစဉ်ပွားဟုဘုရားမြတ်စွာမိန်တည်း မဂ်ခင်၈ပါးအကျင့်ဆိုတာဘယ်လိုကျင့်တာတော့ဟမ်ရုပ်ဖြစ်သမျှနာမ်ဖြစ်သမျှမလစ်လပ်ရအောင်ရှုမှတ်တာဟုတ်ကဲ့လားမဂ်ခင်၈ပါးအကျင့်ဆိုတာဘယ်လိုဟာလဲမလစ်လပ်ရအောင်ရှုမှတ်တာ တနေ့လို့ရှုမှတ်မှုချင်းဆက်ဆက်မိအောင်ရှုမှတ်တာအဲ့လိုရှုမှတ်ပြီဆိုလို့ရှိရင်တော့အဲ့ဒီထဲမှာမဂ္ဂင်၈ပါးပါဝင်ပြီရှုမှတ်မှုစပြီဆိုရင်စိတ်ကတည်ငြိမ်လာတယ်တမာရီဖြစ်လာအဲ့ဒီတမာရီအာကောင်းလို့စိတ်တည်ငြိမ်မှုအာကောင်းလာပြီဆိုရင်သိစရာရှိတဲ့ရုပ်ရဲ့မမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောသိလာတယ်သိစရာရှိတဲ့နာမ်ရဲ့မမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုသိလာတယ် အဲ့ဒီအသည့်တွေဟာဝိပဿနာဉာဏ်တွေပဲဒီဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်သွားပြီဆိုလို့ရှိရင်တော့မဲအသည့်ဖို့အသည့်စိုက်သွားပြီဆိုလို့ရှိရင်အဲ့ဒီဘေးကြီး၃မျိုးကလွတ်တလောက်လွတ်ကြောပထမဆုံးမဲ့ရယုံနဲ့တော့လည်းမလွတ်သေးဘူးဒုတိယမဲ့တတိယမဲ့စတုထမဲ့စတုထမဲ့ရပြီဆိုတော့လုံးဝလွတ်သွားပြီဒါကြောင့်ယောဂီတို့ဟာ မိမိတို့တာမန်စိတ်ချမ်းသာရုံမျှစိတ်ဆင်းရဲပျောက်ရုံမျှပူဆွေးတော့ကရောက်တာငြိမ်းရုံမျှအထုတာမဟုတ်ကယ်တင်လို့မရတဲ့ဥဝိနာဘေးသေဘေးဆိုတဲ့ဒီဘေးကြီး၃မျိုးကလွတ်ဖို့ရအတွက်ဒီမဂ်ကင်စစ်တန်အကျင့်မှန်ကိုကျင့်ကြံပွားများအထုတ်နေတာပဲလို့သဘောပေါက်ပြီးတော့ဒီဘေးကြီး၃မျိုးမုတ်ချလွတ်ရမယ်ဆိုတဲ့စိတ်နဲ့နေရောညပါ အခါမလနိုးနေသမျှတစ်ချိန်လုံးမပြတ်မလရုပ်ဖြစ်တိုင်းနာဖြစ်တိုင်းရှုမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိမြင်တဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။ ချိန်ကစပြီးရေဝမျိုးချမ်းမြေရိပ်သာဆရာတော်အရှင်သနကအဘိဝင်သားကဘုရားနိကြချမ်းသာစွာ နေထိုင်နည်းတရားတော်ကို ဟောကြားတော်မူပါတော့မည်ရှင်။ဘုန်းကြီးအရင်နှစ်တွေကအသည့်အမြင်မှမှချမ်းသာရတရားနဲ့တိပဲဆိုင်ပွားတရားတော်များကိုအတန်လွင်ဟောကြားခဲ့ပါတယ်။တိပဲဆိုင်ပွားတရားကတရားသဘောနည်းနည်းတော့အသည့်နည်းနည်းခက်ပါတယ်။ ဒါကြောင့်ဒီနှစ်တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဗုဒ္ဓနိကြချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်နည်းကို လူတိုင်းသိထားတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာနေထိုင်နေကြတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်နေကြပေတဲ့ ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မစင်းရဲတဲ့မဲနဲ့စင်းရဲနေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ကြတဲ့လူတွေလည်းများနေပါတယ်။ချမ်းချမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်စင်းရဲနေပါသည်ချမ်းသာများမှတွေ့ကြပါတယ်။ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝါတိုင်းဟာရှင်တော်မြတ်ဖျားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရာ ဆင်းရဲအစုပုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်သို့တော်လည်းဒီဆင်းရဲကဂုဏ်လုံးကျွတ်မလွတ်နိုင်သေးမီမှာဆင်းရဲတက်တာတော့တက်တာအောင် ချမ်းသာရတော့ရအောင် စီမံဖန်တီးလို့ဖြစ်တဲ့နိလန်းတွေရှိတော့ရှိပါတယ်အဲ့ဒီနည်းတွေတဲကပထမဆုံးပြောချင်တဲ့နည်းကတော့ရောင်ရဲတင့်နေမှုပါပဲစာဝန်နေရဲ့အတွက်လောကီစည်းဝါးဥစ္စာကိုရှာတာက အစဘာမဆိုတင့်နေရောင်ရဲတတ်ရင်ချမ်းသာပါတယ် တန်တုတ်ထိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလူကျင်လောဘဆုံးမပွားစေပဲရသမျှနဲ့တင့်တယ်ကြောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေအိုးတစေဆိုတလို့အပေါ်အငိုတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင့်နေရမယ်လို့မဆိုလိုပါဘူး ရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးစာဝန်နေရပြည့်စုံမှုအတွက်လောဘကို လုံးဝမပယ်နိုင်တဲ့အခါမှာဒီလောဘဟာ ရှိသလောက်တော့ရှိနေရတာပါပဲတို့လည်းအခြေအနေလိုက်ရှိတော့တယ်ရှိတိုက်တယ်လို့တဲ့မပူမကဲစီပဲရောင်ရဲတင်းနေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်ပုံစံပြောရရင် လူတယောက်မှာ တလစားဖို့ ငွေ30ပဲရှိရဆိုကြပါစို့သူဟာရှိတာနဲ့တင်းတိမ်လို့မရပါဘူးနောက်ထပ်ငွေရဖို့ညံဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်သူညံစွမ်းဝိရိယစွမ်းရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့အဲ့ဒီတရားနဲ့တင်းတိမ်ညောင်ရဲပြီးလောက်ငါအောင်စီမံဖန်တီးရပါမယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်အဲ့လိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မရောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တပြီး လောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမမာနအိတ်တမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်ပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့်လူကျင်တတ်မဲ့တဲ့လောဘကိုတင်းနေညောင်းရဲမှုနဲ့ဇက်တက်ပေးနိုင်ရင်ချမ်းသာတဲ့လောက်ချမ်းသာကြောင်းထင်ရှားပါတယ်ဒါကြတဲ့အဲ့ဒီတင်းနေညောင်းရဲမှုဟာ နေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင့်တယ်ရောင်ရဲမှုဖြစ်ဖို့လိုပါတယ်ရှိကဝိရိဟတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ဝိရိဟရသေးနဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ခန္ဓာရရသေးတို့အတူတကွနေထိုင်နေထိုင်ခဲ့ကြပါတယ်ရသေးနှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မြတ်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ ဒီလိုနေလာရင်ကတနေ့တော့ဝိဒေဟယတေကဆွမ်းစားပြတဲ့အခါမှာဆွမ်းခံရကရလာတဲ့စားတို့ကလေးမကုံမဲကြမ်းနေတာနဲ့လုံကြုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်နောက်တနေ့ယသိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဒေဟယတေကတိမ့်ထားတဲ့စားတို့ကလေးတွားယူပြီးကန္တာရယတေကိုပေးပါတယ်ကန္တာရယတေကစားဘယ်ကရတယ်လဲလို့မြင်တော့ဝိဒေဟယတေကအရင်နေ့ကတိမ့်ထားတဲ့စားဖြစ်ကြောင်းပြောပါတယ် ဒီရင်မဲ့ကန္နာရယတေကဝိဒေဟယတေကိုပြစ်တင်ချိန်မှုလို့တာပါပဲသူပြစ်တင်မှုကဝိဒေဟယတေအသင်ဟာဘာအသုံးကြသလဲယူဇနာ300ကျယ်ဝန်းတဲ့ဝိဒေဟတိုင်းပြည်ကြီးနဲ့တကွထင်းနန်းစီစဉ်ရောရွှေငွေဥစ္စာဗန္ဒကြီးကြတွေပါဆွန့်လွတ်ပြီးယတေပြုလာခဲ့တယ်အခုယတေဖြစ်လာတဲ့အခါကျမှ ရတာနဲ့မတင်နိုင်နိုင်ပဲဒီစားကလေးမဖြစ်လောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောင်းညင်ကြကြ သိမ့်သိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်ခန္ဓာရရဲ့အပြစ်တင်တာဟာတင်လိုက်လို့တင်တာပါစီစဉ်ဥစ္စာတွေစွန့်လို့ပြီးရတဲ့ဖြစ်လာမှတော့တနေ့တာဆံခံလို့ရသမျှနဲ့ရောင်ရဲတင်နေမှာဣတိဒုက္ခရတဲ့ဖြစ်ရတဲ့အရာသာရတဲ့ချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့စာအတွက်တတ်မဲ့တွေ့တာပြီးပုံမိသိမ့်မိထားရင် စားကလေးမဖြစ်တော့ပင် ဖြစ်စေဥတော့လုံုံကြီးနေရရှာရတယ် သိသိရတယ်မုံဆိုလုံမလွင့်ရအောင်ပိုးမွားသားသမင်စတဲ့တရိတ်ဆန်နေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များအစားအလွန်ကြိုက်တဲ့လုံုံမလုံုံမမလားလို့လဲတကြောင်ကြကြတစိုးရင်ဖြစ်နေရတယ်အဲ့ဒါလိုစသည်ဖြင့်တနေ့တာရသမျှနဲ့မတင်နိုင်မြောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးရတဲ့မှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ် ဒါပေမဲ့ဒီဝိဒေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိဒေဟရမင်းအဖြစ်နဲ့လာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့ကတင်းတင်းရမယ်သူကတိုင်းပြည်ကိုလိုချင်မျက်စိမရှိရဘူးတင့်လျော်လျောက်ပတ်တဲ့နေမှုစားမှုစည်းစိမ်ခံစားမှုနဲ့ဒါတင်းတင်းရောင်ရဲရမယ်လွန်လွန်ကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီး ဘာမဆိုမယုံမဖိတ်မပြတ်မစည်းရအောင် ကိုယ်တိုင်နဲ့တူတူတိတ်တိတ်တိတ်တိတ်စီစီလုပ်ရလိမ့်မယ်။တိုင်းသားပြည်သူလူများကိုလည်းပဲတူတိတ်တိတ်စီတိတ်တိချိုးကြံတာအောင်ညွှန်ကြားပေးရပေလိမ့်မယ်။အမိတ်အာနာထားတဲ့ရင်လည်းထားရပေလိမ့်မယ်။ဒါကြောင့်တင်းနေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။ အဲဒီလိုတင်းတင်းရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာစွာနေထိုင်နည်းကတော့အောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့လိုပြောရရင်တော့ပစ္စုပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခရီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခရီးကိုလည်းရှောက်ကြရဦးမယ် အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခီးဟာဆူးညောင်ခလုတ်ကသိန်းတွေများလုံးလို့မသားရမဖြောင်မြူးတယ်လို့အနာဂတ်ဘဝခီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မမြင်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေနေရင်စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပုံများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိကြရင်လည်း အကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျောလင့်ထားနိုင်တောင်မှပဲမျောလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တာမယစိတ်ကြောက်ညစိတ်စိုးရိမ်စိတ်တွေကဖြစ်ပြီးနှိမ့်ဆက်တတ်ပါသေးတယ်မနေရမရေရတဲ့အနာကဆိုးတဲ့အနာကကိုမျောလင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောင်နေရတဲ့ပစ္စုပန်ဘဝခရီးကကောတာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ်။ ဒါလည်းလောကသဘာဝအရာလူများစုအတွက်မသားရမဖြောင်ပြူတာကပဲများပါတယ်မသားရမဖြောင်ပြူတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်နှွှဲနေလို့မရပါဘူးဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီး အကောင်းဆုံးဖြစ်အောင်ပျော်ပျော်ပါးပါးရင်ဆိုင်တတ်ရပါတယ်အဲ့ဒီလိုရင်ဆိုင်ရင်လင်ငင်းအချိန်ကြီးဟာဘလောက်ပဲဆိုးဆိုး အဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသက်နဲ့နှလုံးသွင်းရပါတယ်ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်ရှင်းနှစ်သားလောက်ကရေခတ်ချင်တော့တော့မိခင်ကတင့်တော်တဲ့ရေဦးကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေဦးကလေးနဲ့ရေလွင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းကြီးကျေနပ်နေပါတယ် တနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှာရေအိုးဟာ အုံပွင့်သွားပါတယ်ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထက်မှာပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝမ်းနည်းခြင်းစိတ်ဆင်းရဲခြင်းမဖြစ်ပဲနဲ့အိုးကွဲတော့ပြည့်တောင်းကြသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလင်းငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီး အစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းမိတာပါပဲယောနိသောမနတိကာရလို့ဆိုရပါမယ်ဟိုခါတော့ကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူးဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညာသုံးတာမိမှပဲဟိုငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တော်မှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရာ သူ့နန္ဒယထာတိုင်းကမြို့ပြင်မှာတပ်ပြီးမြေပြုတ်ဖို့တွင်းတူးနေပါတယ်ဒီအချိန်မှာတင်မီမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတိုင်းကိုသွားစကားပြောပြီးတော့ပြန်လွှတ်လိုက်ပါတယ်သူကတော့တော်ရဲဝင်သွားပြီးရသေးကိုတရားကျင့်နေပါတယ်လေးရရှိတော့သူခမဲတော်မေတော်တွေသူထံရောက်လာကြပါတယ်အမျိုးရောင်လျော်တေတင်ကန်းကြမ်းကြမ်းကြီးကိုဝတ်ထားတဲ့တင်မီရရသေးလေးဟာသူခမဲတော်မေတော်တွေကိုသူ့ရဲ့မိုးကြောင်းလေးရဲ့အပြင်နဲ့မှတွေ့ဆုံဧည့်ခံပါတယ် တဲ့တဲ့ကိုအဲ့ကိုပြုတဲ့အနေနဲ့သူစားတဲ့တတိတရတွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာချမ်းကြီးတွေနဲ့မြုပ်ပြိုကြီးလဲလမ်းဆန်းပြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လို့မှမဖက်မဟမိတာနဲ့အာအာလဲတဲ့အံ့ဩလဲအံ့ဩနေကြပါတယ်ဒါနဲ့မနေနိုင်ကြလို့သားတော်ဟာဒီလောက်ကြမ်းတမ်းတဲ့အစားအစာတွေစနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအစဉ်ဟာဘာကြောင့်ကြည်လင်ဝမ်းပါနေရပါသလဲလို့မေးတော့ တေမိယယတိလေးကအခုလိုဖြေပါတယ်သူ့ဖြေဟာအလွန်မှတ်သားစရာကောင်းပါတယ်အတိတဏာနုသောစာမိနပဇပမနာဂတံပစ္စုပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလက်ငင်းပစ္စုပန်အခြေအနေဖြင့်မျှတအောင် နေပါတယ်ဒါကြောင့်ရုပ်အစင်းကြည်လင်ခြင်းဖြစ်ပါတယ်လို့ဖြေပါတယ် တော်ရင်မြမဲအလဲတည့်ရမှုတဲ့ငယ်ကလေးမှနေပြီးတတိတိရတေကုသာစားတော့နေရပါရဲ့နဲ့ရုပ်အစင်းညိုးရ၆တွေ့ခြင်းမဖြစ်ဘဲကြည်လင်ဝင်းပါဆိုပြနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းဘက်ကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကတိကအနာဂတပဇ္ဇပါယအတိတ္တနုသောစနာ ဧတေနဘာလာတုတ်တန်တိနလောဝဟရိတောလူတော်လူမိုက်တွေဟာလူနိဒအတိတ်ရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါတယ်မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှို့တွေးတောင်းတာနေတတ်ကြပါတယ်ပြစ္ဆုတ်ပံကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ရုပ်ဆင်းတွေဟာရိပ်ဖြတ်ထားတဲ့ကြည်ရိုးလိုညှို့ညှို့ရ6သွေနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်သို့တော်လည်းအတိတ်ကချွေရင်ချက်တွေကိုသင်္ကန်းစာယူခြင်း အနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်မနေ့ကနဲ့နဲ့ပြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လည်းငယ်အခြေအနေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းနေညောင်ရဲစွာနေထိုင်နည်းနဲ့ ပစ္စုပန်ကြကြနေထိုင်ပြီးနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာအထူးဆင်ញင်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်ပြီးမှဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရရစေတဲ့ဆင်းမီးတို့သဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့ သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တိယနီးနေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်။နံဖြစ်သည်။ကိုအမြင်မပြတတိနဲ့စောင့်ရှုတဲ့နည်းပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှုရပါဘူး။ဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာ ချုပ်ပြက်သွားကြပြီမှုမရှိကြတော့ပါဘူးအနာရယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကိုရှုလို့မရပါဘူးဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တေကရတ္တတဏိတာချမ်းသာစွာနေထိုင်သူလို့မိန့်ကြတော်မူခဲ့ပါတယ် အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကာရတတုတ်မှာအတိတံနန္ဝါကမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။သွားမှုလာမှုထိုင်မှု ထားမှုပွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစလားကြံစီမှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်တက်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်း ဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်နေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ် အဲ့ဒီလိုဆွဲလန်းယူမှန်းပြီးတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆွဲကနေပြီးလူကျင်တတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆိုးစိတ်ပြမာနတက်တာတွေစတဲ့ကိလေသာတရားစုတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှန်မှန်မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဏ္ဍာတွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲ ပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်တဲ့ချင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာကိုးစရာအနှစ်အသာဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကို အမှန်တိုင်းသိမြင်လာပါတယ်ဒီအတိမှအမြင်မှန်တမာဒိဋ္ဌိဉာဏ်တွေကြောင့်ပဲ လောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနိထိုင်နီကို ချမ်းသာစွာနေထိုင်နီလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြုရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာ နေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာယုံမှာစာတင်ညောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှာလည်းလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကို ဖြစ်နိုင်သမျှအကြမ်းမင်းမင်းဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာရုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုံးလုံးနေတဲ့မှာတခြားကိုစိတ်အယောင်နေပါပြီအလုံးထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုံးလည်းပြီးမှမသိမပင်မပန်းနဲ့ပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေထောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှ စိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်တာတာနဲ့ရောက်သွားတတ်ပါတယ်ဒီနည်းကို အပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေတာနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခမ်းမြတ်ကြံပါသေးတယ်သို့တော်လည်းအချိန်မရတော့လို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်ဤသုံးနည်းကိုလိုက်နာကျင့်သုံးနိုင်ကြလို့ အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေတတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ